နေ့ကသာသနိယဓမ္မ6ပါးရဲ့ကခြေပိုင်း3ရဲ့3ပါးကိုအချင်းချုပ်ကြည့်ရခဲ့ပြီးတော့ဒီနေ့ကျန်3ပါးကိုအချင်းချုပ်ကြည့်ပြရှင်းပြပါမယ်။ချင်းချုပ်ပြီးတဲ့အခါအလုံး6ပါးလုံးတစ်ခုစီတစ်ခုစီ ဝေဖန်ပြီးတော့ကြည့်ကြရှိပါသေးတယ်။သာရဏီယပမ္ပန်သတ္ထအောက်မိတ်ခြင်းကိုထိုက်တန်တဲ့တရားဆိုတော့ပမ္ပန်သတ္တပရိယထိုက်တဲ့တရားပမ္ပန်သတ္တပရိယနေရာတဲ့တရားဒီမှာကောင်းပါတယ်ကွာ။ပြီးတော့ပိယကရဏဖြစ်ခင်ဉာဏ်လုံးယူရခြင်းကိုလည်းဖြူတာဖြစ်ဖြစ်တတ်တယ်။ ကျူတည်ခြင်းလေးစားခြင်းကိုလည်းပဲကျူတာဖြစ်တည်တတ်တယ်ဆိုတော့လူတွေရဲ့အကြိုက်ပဲရှိခင်ခံရလေးစားခံရတယ်ကြီးညိုညံ့လို့ခံရတယ်လူတွေအကြိုက်သက်ဆောင်ကြထိုက်အောင်ဟောဒီတရားကိုခွင့်ရဟောတာအမှန်ကောင်းပါလားအကုန်လုံးရှင်နေရဟန်းနေ လူဝကြောင်လေးမမနဲ့ပတ်သက်တဲ့တရားပါဘယ်လိုကောင်းတဲ့တရားလဲမေတ္တာရှိသောကံ၃ပါးနဲ့တခြားသုံးပါးသာဂတိလာမြတ်ပညာတိမက္ခာသာရဏိယဓမ္မာတိအဲဒီကံ၃ပါးဆိုရင်သာရဏိယတရား၃ပါးအပြင်ဟောဒီတခြားသာရဏိယတစ်ပါးလည်းပဲ သုံးပါးရှိနေသေးတယ်ဆိုတော့သတ္တဝါမြေတရားလည်းပဲသုံးပါးရှိနေသေးဆိုတော့မှတ်ရအောင်။ဒါကြောင့်တခြားသုံးပါးသာဂတိကမြတ်ပညာလို့လည်းကျေးဇူးတင်ပါတယ်ဆရာတော်ဆရာကြီးကညမယောဂီများဒီလိုလည်းဖတ်ရအောင်ဆိုပြီးတော့ညမမှုတက်တက်ကြီးလုပ်ထားပါတယ်။ စာကသီလပညာနောက်အောက်စုသုံးစုတွေကစာကဆိုတာကတော့ကိုယ်ပိုင်ပစ္စည်းကိုသိစေသိကြခြင်းပါနော်ဒီတော့ပါဠိတော်ထဲမှာတော့သာကဆိုတဲ့ဟောဟာရနဲ့အမည်နဲ့ဟောပြထားပါဘူးဒါပေမဲ့လို့ စာအသွားလာဖောက်လို့ရှိရင်ကိုယ်ပိုင်ပစ္စည်းကိုစွန့်ပြဲတဲ့သဘောပါနေတာမဟုတ်လို့အတိတ်ပဲရလို့စာကလို့သုံးတာဆရာသဖြင့်ရလာတဲ့ပြီးပြီဆိုင်ပစ္စည်းတွေကိုဒီလိုရှိသူတွေလည်းဝင်ပြပြီးတော့သုံးဆောင်ရမယ်လို့ပြဆိုထားတဲ့အတွက်နဲ့တကယ်အားဖြင့်တော့ ဖြည့်ဖြည့်ဖိကရမယ်ဆိုတာနဲ့သဘောရည်ရှိပါတယ်ဒီတော့သာကရဲ့တိရရဲ့ပညာရဲ့ဒီရှိရဲ့သာရဏိယတရား6ပါးဖြစ်ပါပါတယ်အခုပြောခဲ့တဲ့6ပါးထဲမှာသတိတရားအထုံနေတဲ့ပုဂ္ဂိုလ်များအဖို့ ဝိပဿနာနဲ့သက်ဆိုင်တာကတော့အရိယာသီလနဲ့အရိယာပညာဆိုတဲ့ဒီနှစ်ပါးပါပဲ။နောက်အကျဉ်းဝါလည်းတော့ပါလာပါလိမ့်မယ်။အဲဒီနှစ်ပါးထဲမှာလည်းပဲအရိယာပညာဆိုတာကလူရင်းအကျဆုံးပါပဲ။အရိယာပညာဆိုတာကတော့ရှုစင်သော ကြီးမြတ်သောဆိုတဲ့အဓိပ္ပာယ်ရပါတယ်ခြေခြေကြီးမြတ်သောပညာကိုပဲအရိယပညာလို့ဆိုရတယ်အဲဒီအရိယပညာနဲ့ဆိုင်တဲ့ဝိပဿနာအလုပ်ကြည့်အောင်မလိုက်နိုင်သေးတဲ့ပုဂ္ဂိုလ်များအတွက်အကျိုးများသေးသလားများကြပါလိမ့်ဆိုတဲ့ရည်ရွယ်ချက်တွေပေါ့လေရှေ့ပိုင်းသာရိယတရား၄ပါးကိုလည်းပဲအချိန်ကရှင်းတယ်ပေါ့လေ အစဉ်အတိုင်းဝိပန်ပိုင်းခြားပြီးတော့ရှင်းလင်းပြပြသွားပါမယ်။ဘာသာပတ်ဘုရားမြတ်စွာကအဲ့ဒီသာသနိယတရား6ပါးကိုကတမေချသာသနိယတရား6ပါးဆိုတာဘေဟာရီလေလို့ဒီလိုကိုယ်ရေးဖို့ထုတ်ပြီးတော့အဲ့ဒီ6ပါးကိုအစဉ်အတိုင်းပေါ်နေတယ် တစ်ခုရဲတစ်ခုရဲဝိပါဟောကြားသွားပါတယ်ဘုရားမြတ်စွာတရားဟောတဲ့အခါသူတို့တုံ့တုံ့နဲ့ဟောသေးတဲ့အချက်ဆိုလို့ရှိရင်တော့ပုဒ္ဒေတာခေါ်တဲ့မာတိကအကျယ်ချဲ့ပြီးတော့ဟောတဲ့ပုဒ္ဒေအဲနေဒေတာထပ်မှချဲ့တဲ့ပฏิနေဒေတာဒါတွေတော့မပါပါဘူး တရားအိမ်ခွဲပြီးတော့ဟောရပြီဆိုလို့ရှိရင်ဘုရားမြတ်စွာဟာရှိဦးစွာမာတိကခေါ်တဲ့အကျင့်ဥဒေသကောင်းစဉ်လေးပေါ့လေနော်အဲဒါလေးစာပိုင်ပေါ်ပါတယ်နောက်ဥဒေသကိုနည်းနည်းလေးချက်ထင်ပြီးတော့အကူကြီးတစ်ခုကြီးရှင်းလင်းပြပါတယ်ပုံမူပြီးတော့ရှင်းလင်းအောင်ဆိုပြီးတော့အကြောင်းကျိုး ဥပမာဥရရည်နဲ့ပေါ့လေထပ်မှချက်ဆင်ပြီးတော့ပေါ့လေဟောကြပါတယ်အဲ့ဒါပฏิနိဒိသာလို့ခေါ်ပါတယ်တကယ်ကြီးပါဠိတော်ဒီခေါ်ရပါအများအားဖြင့်တော့ဘုဒ္ဓသာလည်းပါတယ်နိဒိသာလည်းပါတယ်တရားမှတစ်ဆင့်ပฏิနိဒိသာဆိုတာလည်းပါပါတယ်နော်ဘာခေါ်ရသရဏိယ၆ပါးတဲ့အခါ မေတ္တာကာယကမေတ္တာဝစီကမေတ္တာမနောကသာကသီလနဲ့ပညာရှိဥစွာမေတ္တာကာယကဟော၆ပါးလုံးဟောလေအစဉ်အတိုင်းအချိန်ကြောက်တဲ့အတိုင်းဆိုလို့ရှိရင်မေတ္တာကာယကကစတင်ပြီးတော့ဝေပါဟောကြားဖို့ပါပဲဟောကြားဖို့ကတော့ဣဒ္ဓဘိက္ခုဘိက္ခုနော ဝိသံကာယကမ္မပိစုပတိတံဟောတိသဗ္ဗမဂျာရီစုအာဝိเจဝရဟောကြအယံပိဓမ္မောသာရဏီယောတိယကရဏောကုလုကရဏောသံဃာယအောက်ဝဒါယသံဃိယဣတိဘာဝါယသဝတတိဒါကလူကလေးညပေါင်းနဲ့ထုံတယ်တော့ကမြတ်စွာဘုရားကိုဟောထားတယ် မာဂရီတံပါပဲဟုတ်ပြီမြတ်စွာဘုရားတရားဟောတိုင်းတရားနာတဲ့ပုဂ္ဂိုလ်တွေအများတွေကယဟတော်များကတော့ရှေ့ပိုင်းကဒီရနာကြတဲ့ပုဂ္ဂိုလ်တွေရှိတယ်လည်းရောက်ပြီးတော့အဓိကအားဖြင့်နာကြရုံနဲ့မဟုတ်ပဲနဲ့ပေါ့လေ လိုက်လာရှင်းသုံးလာဖြစ်တော့တရားရဲ့ဒီယာဌာနဖြစ်တာလည်းကြောင်းဒါကြောင့်ဒီတာဒီရတွေကဘိက္ခုကိုရှင်းထားပြီးတော့ဘိက္ခုယဟန်လို့ဘိက္ခုယဟန်ဘိက္ခုယဟန်လို့ဆိုတာပါဒီလိုမကြကနာခေါ်ခေါ်ပြီးတော့တရားဟောပြောလို့ရှိပါတယ်လို့ရှိရင်လည်းဈာန်တဲ့ဘိက္ခုကြီးနဲ့ ဥပဒကဥပသိကတွေလည်းပဲအခြားနတ်တွေပါလေအကုန်လုံးဒီထဲမှာပါပါတယ်တရားနာပြည်တဲ့ဆက်မှာသူကပဓာနာဖြစ်တာလည်းမလို့ပဓာနာထားပြီးတော့ခေါ်ရတဲ့သဘောမျိုးပါပဲဘိက္ခုကြီးဆိုလို့ရှိရင်လည်းကြာတဲ့ဘုခိကတော့ဘိက္ခုကြီးဟောတယ်ဒီထက်တော့ဆရာလေးတွေဟောတယ်ဥပဒကဥပသိကတွေဟောတယ်အကုန်လုံးမိမိတို့လည်းသက်ဆိုင်တယ်လို့ဖတ်ဖို့လိုပါတယ် ဘာဖြစ်လို့လဲဆိုတော့ဘဂဝါတော်ဓမ္မဒေသနာသဗ္ဗပိဋကသာတာရဏလို့ပြထားပါတယ်မြတ်စွာဘုရားရဲ့အကျိုးဖြစ်ဖို့ဒီရှင်းရဲ့တရားဒေသနာဟာပိဋကအာလုံးနဲ့ဆက်ဆက်ပတ်သက်ပါလေတူရဲတဲ့သာတိကျပတ်သက်တာမဟုတ်ဘူးအကုန်လုံးလည်း ဆက်ဆက်ပတ်သက်တယ်လို့ဒီဒိဋ္ဌိရပါတယ်။ဒိက္ခုကောင်းတာဟောရေးဉာဏ်နဲ့ဒိက္ခုကြီးဥပဒနာဥပတိကတရားနာပြေကအာလုံးနဲ့ဆိုင်လာကြီးပါပဲ။နောက်တစ်ခုကပရမတရားတစ်ပိုက်ဆုံးသွားလို့နောက်တရားတစ်ပိုက်ဒီစတဲ့အခါမျိုးမှာညဇောဘုရားက ဘိက္ခုယဟံသုံးဖို့များဆိုလို့ရှိဘိက္ခုယဟံလို့လို့ခဏခဏဒီလိုမေ့ရှိရတာဟာအတိတ်ပဲရှိပါတယ်။ဘာဖြစ်လဲဆိုတော့တရားနာပြည်သက်တွေဟာအားလုံးပြည်ကြီးတော့မဟုတ်ပါဘူး။တချို့ကငေးတယ်တချို့ကငိုင်းတယ်တချို့ကကိုတွေးနေတာတောက်လျှောက်တွေးနေတယ်ငေးနေတာငေးနေတယ်တချို့ကလည်းပဲတရားနှလုံးသွင်းနေတယ် အဲ့ဒီလိုဆိုလို့ရှိရင်ဟောကြားတဲ့တရားတော်နာယူတဲ့သဘောမရှိတော့နာမကြဘူးဆိုလို့ရှိရင်လည်းပဲရေရုံစီပြီးနှလုံးသားနဲ့ရောက်တဲ့အထိလည်းမနာဘူးအဲ့ဒီလိုဆိုတရားနာရခြင်းလည်းမနာဘူးကြည့်ရမယ်တရားတွေဆိုရင်ရှင်နိဖာနာကြနာကြပြီးတော့ရှင်နိဖာသိရတာရှင်နိဖာသိမှာလက်ရှိကြည့်လို့လည်းအကျိုးတရားကိုရှိနေတာပါ ဒီနေ့မှလုံးဝမနာကြဘူးနာကြပြီမယ်လို့နေငိုင်တွေးပြီးတော့ကိုတရားကိုအထုတ်နေမယ်ဆိုလို့ရှိရင်လည်းပဲသိတယ်ပေါ့ဒီတော့ခဏခဏရသော်ဆရာကနှုတ်ပြတဲ့အနေနဲ့ပေါ့ဒီလိုခေါ်ပါတယ်အတိတ်ပဲရှိပါတယ်အဲကြောင့်အထက်ကဆရာများကထုတ်ခံပြီးဖွင့်ထားပါတယ်သရိကတဝနာမနတိကရယတ္တာဟိသာသနာသံပတ္တိတဲ့ အခုဘုရားဓမ္မကိုယုံကြည်တဲ့ပုဂ္ဂိုလ်တွေဟာဒီရည်ရဲ့သာနာမှာဘုရားဆုံးမအောင်အောင်မြင်မြင်နဲ့ပြည့်စုံလောက်ကိုဆိုတာကအချက်နဲ့ချက်ရှိပါတယ်။ဒီသာရိပုတ္တဝနာယုံကြည်ပြီးနာယူခြင်းသလုံးတစ်ပါးသာလေးတော်မှာကျော်သွားတာလွတ်သွားတာမေ့သွားတာမရှိအောင်ယုံကြည်ကြည်စားရတယ်ဆိုတာ နှင့်သာရုကယောနိသမနတိကာရမှတ်လားကြောင့်တက်အောင်ရှိမှသာလုံးသိရဒီနေ့မှာလည်းပဲယုံကြည်ပြီးနိုင်ရတယ်လက်တွေ့ရှိတဲ့အခါမျိုးမှာလည်းယုံကြည်ပြီးစိတ်တည်ဆက်ဆက်အာယုခုံကျော်သွားမှုမရှိသေးဘူးလည်းဟောဒီအထူးကိုဆက်ပြီးတော့လည်းဓမ္မလမ်းကြောင်း၆အောင်လည်းရှိမှသာလုံးသိရတယ် အဲ့ဒီနှစ်ချက်စစ်ဆိုင်အဲ့ဒီနှစ်ချက်မပါဘဲနဲ့သာသနာစံပတ်တိဘုရားဆုံးမမိမိသာနာမှာပြည့်စုံလို့ရှိရှိပါဘူးအဲ့တော့တရားနာရခြင်းတူတူပြည့်စုံလို့ဖို့ရသော်ရှားရည်ရပြီးတော့ယူတည်တည်နာနေကြပါလိမ့်ဒီဟာငိုင်းတာငိုက်တာမျိုးလေးတွေးတာမျိုးအဲတရားထိုင်ပြီးတော့ကိုယ်ကိုယ်ရနဲ့ကိုယ်ဖြစ်နေတာမျိုးပါလေရှိနေတယ် သိက္ခူယဟန်တုယဟန်တုဆိုတာမကြာခဏဒီလိုပဲခေါ်ရပါတယ်။ခုနပါဠိတော်ရဲ့လူကြီးအချုပ်မြန်မာလူကြားလူရှိတော့ဒီခုရောဤသာသနာတော်မှာယဟန်ဤယဟန်ဤလိုပြန်ထားမှာပဲလို့ယဟန်ဤ တရားကျင့်တဲ့တည်လုံးကိုအပေါ်မှာသံဃာရှိလို့ရဲ့မေတ္တာနဲ့ရှင်တဲ့ကိုယ်အပြုမှုဟာညမောင်ပါရောညက်ွယ်ပါရောရှိရှိခင်ရတယ်ရှိရှိခင်ရတယ်ဆိုတာကျိုးတိဝလူရတဲ့ကိုယ်ဝရာလေး မရှိသေးလို့ရှိရင်စစဖြစ်တဲ့စအားရှိအောင်ပေါ်လိချက်ကတဲ့လည်းလည်းလေ့လာရတယ်စထားတဲ့ကာယကမေတ္တာလေးချက်ကတဲ့လည်းလည်းအားရှိအောင်လို့လေ့လာခြင်းအားဖြင့်ပါဖြစ်တယ်လို့ဆိုတော့ချက်ကတဲ့လည်းလည်းပေါ်လိအဲ့ဒါလေးဟာခန္ဓာမေတ္တာလေးဟာအနိကကြံ့ကြံ့ဒီလာတယ် အဲ့ဒါကိုပဲရှိရှိထင်နေလို့ဆိုတာပါပဲအမှန်တပြဒီဖန်ချက်ကိုဟာဒီမချက်ရောက်အောင်လို့ယက်တည်နေပြီဆိုလို့ရှိရင်အဲ့ဒီအပြုအမူလေးကိုမစွန့်လို့ဖို့ဆိုတဲ့အတိတ်ပဲရပါတယ်အဲ့တော့ပိစုပတိတာဆိုတာကိုယ်ရည်ရွယ်ချက်ရောက်အောင်လို့ကာကမှုလေးပေါ်လေးရောက်အောင်ကြည်ကြည်ဖြစ်အောင်လို့ ရှေ့ရှေ့ရက်ကြည့်တယ်ဆိုတာအဲ့ဒီမူရာလေးမပြောက်အောင်လို့ရက်ကြည့်ခြင်းပဲဆိုတာကမှားရပါပါမပြောက်ကြရအောင်လို့ထိန်းထားတဲ့သဘောမျိုးလေးပါအဲ့ဒီပထမသာရဏိယအစုံမိတ်မှာသဗ္ဗမသာရိတုတတိအဲတရားကျင့်မဲ့တရင်သုံးပေါ်တို့၌ဆိုမေတ္တာကာယကံပြုရပြီဆိုတာကတော့ ဒီဟန်များကိုအရေးခံပြီးတော့ပြာဏထားပြီးတော့ဟောတော်မူတဲ့အတွက်ကြောင့်ပါပဲလူများနဲ့လူများကလည်းပဲဆိုင်ပါတယ်လူများဆိုလို့ရှိရင်သူကရဟဥယျာဉ်ပို့ပြီးတော့များတာဆိုတော့ပို့ပြီးတော့ဆိုင်တယ်လို့ဆိုအောင်ပါပဲအတူတူပုဂ္ဂိုလ်တွေ နှိစတဲ့ပုဂ္ဂိုလ်တွေအလုံးအပေါ်မှာဘောလေမေတ္တာရကကာယကံပြုရပါတယ်မေတ္တာကာယကံဆိုတာကအဲ့ဒီအတူတူပုဂ္ဂိုလ်တွေနှိစတဲ့ပုဂ္ဂိုလ်တွေမှာအကျိုးများမဲ့အဲအမှုစိတ်ဓာတ်တွေကိုဘောလေကိုယ်နဲ့ဆောင်ရွက်ပေးဖို့ပါပဲဒါပြီးအရေးကြီးတာကတော့ တစ်ချိန်နဲ့တစ်ချိန်နဲ့အတူတူဝါလိပုဂ္ဂိုလ်ရဲ့အတွက်ဆောင်ရွက်ဖို့ပါပဲဒီနေ့ကျိုးလဲဆောင်ရွက်သူတော်ဘာကျိုးလဲဆောင်ရွက်ပါလိမ့်မယ်တချို့ကတော့ပြောကြပါလေဒီနေ့မှလာရှင်းရင်းအတွက်ဆိုရင်သာပြီးတော့အရေးကြီးပါတယ်လို့ပြောပါတယ်ဒီမိတ္တကာယကသာတဏိယတရားကျိုးကို တန်ဖိုးထားတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီတဏှိမောင်နာအချိန်ကြီးပဲဖြစ်ဖြစ်သာမီခြင်းသာဖာခြင်းပဲဖြစ်ဖြစ်ညီဝန္နဝါခြင်းပဲဖြစ်ဖြစ်ဆရာတော်ခြင်းပဲဖြစ်ဖြစ်မိတ်ဆွေခြင်းပဲဖြစ်ဖြစ်ပါမေတ္တာကာကံနဲ့ပြုလုပ်ဆောင်ရရပြုလုပ်ဆောင်ရဖို့ကတော့အရေးကြီးပါတယ် စိတ်ဆိုးတဲ့အမူအရာဖြစ်ပြီးတဲ့ဒေါသအမူအရာကာယကံနဲ့တော့ဆောင်ရွက်ပြုလို့ရှိရင်အချင်းချင်းစိတ်ဝင်ခွဲသွားကြပါပါပဲအတင်းဖွဲ့ရမှာဆိုလို့ရှိရင်တော့ဒါပြီးခွဲပြတ်တတ်ပါလိမ့်မယ်ပထမတော့သူသူစီစီဖြစ်ပြီးတော့နောက်ပိုင်းအကြောင်းအရာတွေဆိုတာခွဲကြပြဲကြတာတွေပေါ့လေ ကဘာပေါ်မှာအဲ့ဒါကြီးရှိနေပါတယ်။ဒါကြောင့်ဤတတ်တဲ့ပုဂ္ဂိုလ်ကြီးပုဂ္ဂိုလ်ရဲ့မျက်မှောက်မှာရောမျက်ွယ်မှာရောတစ်ဖက်သားပေါ်မှာယူကြည့်ဖို့လိုလားတဲ့ချမ်းသာစေလိုတဲ့မေတ္တာစိတ်နဲ့ကိုယ်ရာကိုကြည့်ရတယ်တတ်နိုင်လို့ရှိရဲ့အဲဒီသူတစ်ပါးရဲ့အမှုကိစ္စတွေကိုလည်း ဆောင်ရွက်ရပါတယ်။လေးလံတဲ့ကြည်ကြီးများကိုဆောင်ဆောင်ထမ်းဖို့လာတာမြည်ရင်ခုရည်ပြီးတော့ဆောင်ရွက်ရတယ်။ကလေးလူအိုရေးဆိုရင်ပုံပြီးတော့အလေးပေးရပါတယ်။တယောက်တည်းမနိုင်ရတဲ့အလုပ်ကိုလုပ်နေတာမြင်ရရင်ခုရည်ပြီးလုပ်ရပါတယ်။ဉာဏ်ကောင်းတဲ့သာရှိနေလို့ရှိရင်လည်းတတ်နိုင်ကြမြတ်ကုညီဆောက်ရှောက်ရပါတယ်။ ဖြစ်တယ်လို့ရှိရင်လည်းနှိမ့်နေပြီးပြီးရင်လည်းနှိမ့်နေပြီးကိုလည်းဟိုမလေးရပါဘူး။ဘာလို့ဆိုတတ်တယ်လို့ရှိရင်အကူကြီးပေးရတယ်။အယုတ်ဆုံးအဖြစ်အခြားသူအိတ်ကျော်နေခဲ့မှာကျမ်းကျင်မောနေလာကစပြီးတော့ဒီသာသာလေးပေါ့အခုလိုတရားဆန္ဒမျိုးမှဆိုရင်တော့ပိုးလို့အရေးကြီးပါတယ်။ဒီသာသာလေးနေတော့ရတယ်။ ပြီးတော့ဒီဘာဒီတောက်တဲ့ခါမှလည်းရေရာဒီဘာဒီဖက်တန်ရောဒီကြားရအောင်ပြီးလို့ရှိရင်လည်းဖက်တီပြန်ထားတဲ့ခါမှာအတန်မကြားရအောင်ဒါဒီကစိတ်ကြီးတော့ရေသာသာလုပ်ဖို့အရေးကြီးပါတယ်ရေသာသာမလုပ်တဲ့အတွက်ကျူရောက်နေတယ်ဘုန်းကြီးတွေလာလာပြီးတော့တိုင်တယ်ရေတောက်တဲ့ခါရေသာနေလည်းကြားတယ်ဖက်တန်လည်းကြားတယ်ကျန်နေတာကလည်းပဲတော့အတန်ကြီးကြားတယ်ဘုန်းကြီးကပြောရပါတယ်အဲ့ဒါဒီသိခံတယ်ဘုရားတော်ရတာပဲလို့ သိခံရတယ်လို့အဲ့ဒါကြီးမခံနိုင်သေးလို့ရှိရင်ကိုယ်ပါစိတ်သွားရင်လုံးနေသေးတယ်လို့စိတ်သွားရင်ဖြစ်ရတာကိုအရင်ပြရှိမှပါအရင်ပြရှိမှပါများလို့ရှိရင်စိတ်သွားရင်ဖြစ်ရတာလည်းရှိတယ်တောင်းတောင်းချိုးချိုးချိုးရတာလည်းဟုတ်ဘူးလို့အမှန်ကြည့်ရတဲ့အခါကြီးတော့ကခံနေရှိလာပါလိမ့်မယ်လို့ဘုန်းကြီးကတော့အားပြရပါတယ်ဒါတော့အချင်းချင်း အနောက်ကျမဖြစ်ရအောင်လည်းပဲသွားတာလာတာရည်ရည်သားသားခွတိဝါဒီကိုင်းတာဒီကတကားပိတ်တာဖွင့်တာဝါလိတာတွေဟာသူတို့ကမထိခိုက်ပါစေနဲ့ဆိုတဲ့အကျိုးစီးပွားလိုလားတဲ့မေတ္တာတိထားပြီးရည်သားသားလုပ်တာလည်းကာကမေတ္တာပါတော့ပါဒီပုံတိုင်လေးနဲ့အကျိုးလေးပုဂ္ဂိုလ်တို့အကျိုးများပြီးကိစ္စများကိုမေတ္တာကာရကနဲ့ ပြုလုပ်ဆောင်ရတယ်။ဒါကမျက်မှောက်မှာမေတ္တာကာကနဲ့ပြုလုပ်ဆောင်ရဖို့အမြတ်ပါပဲ။သိတာရုပ်ပြပါပဲ။ဒီကတော့မျက်မှောက်မှာသူတစ်ပါးစိတ်လောက်ချက်ဖြစ်ရအောင်သိဉာဏ်ရုံကြားတဲ့အသုတိထားနေတော့ ညီညီသာသာရှိမှုဆောင်ရွက်ပုံဆောင်ရတာဘာကမေတ္တာရှိပါလဲမြစ်ွယ်မှာမေတ္တာကာကဖြစ်ဆောင်ရွက်ပုံကတော့အတူနေပုဂ္ဂိုလ်တခြားတစ်ပါးသွားနေတဲ့အိတ်မှာပေါ့သူရဲ့ဒီအင်အားကိုဆောက်ရှောက်ရမယ်လောကိစ္စများကိုဆောင်ရွက်တဲ့ရှင်လည်းဆောင်ရွက်ပြရမယ် ဥပမာအတူရေပုဂ္ဂိုလ်ရဲ့ပစ္စည်းဟာဘောဒီမလုံးချုံကိုဒီဒီဘောဒီပြန်ကျဲနေလို့ရှိရင်လုံချုံအောင်ဘောဒီသိသိပြီးတော့ဆောက်ချက်ပါလေမသိလျော်တဲ့နေရာမှာတည်ရှိနေလို့ရှိရင်သိလျော်တဲ့နေရာကိုရှေ့ကြောင်းထားရတယ်ပြီးပြအောင်ဘောဒီဆောင်ရထားတဲ့ကိစ္စကို ကြီးပြတ်အောင်ဆောင်ရွက်ထားရပါတယ်။အဲဒီလိုမျိုးကွယ်မှာလည်းပဲမေတ္တာကာကနဲ့ဆောင်ရွက်ရတာပါပဲ။အဲဒီလိုမျက်မှောက်မှာရောမျက်ကွယ်မှာရောမေတ္တာကာကနဲ့ဆောင်ရွက်တဲ့ပုဂ္ဂိုလ်ကိုအတူတူပုဂ္ဂိုလ်တွေကဤသက်တဲ့ပုဂ္ဂိုလ်တွေကတတဲလို့မြည်ဘူးတဲ့။အဲ့ဒါသာမီးရခေါ်ရတယ် သာသနိယဆိုတာအဖန်မှန်ထထပရိယခြင်းကိုထိုက်တန်တဲ့တရားတွေအမှန်ထထပရိယတဲ့တရားတွေမမေ့တိုက်တဲ့တရားတွေကိုအကြည့်ပြုလို့ရှိတာလည်းရှိရင်တစ်သက်လုံးမမေ့တော့ဘူးဆိုတာပါလေတော်တော်လေးအဲရှင်းလက်เสียကောင်းလာပါပြီလက်တွေ့ကာကမေတ္တာနဲ့မျက်မှောက်မှာရောမျက်ခွေမှာရောသတ္တပုဂ္ဂိုလ်ကြီး စိတ်နောက်ကျမဖြစ်အောင်လို့အကျိုးစီးပွားလိုလားတဲ့သဘောနဲ့ပြုပြင်လိုက်ပြုပြင်လိုက်ပါပါရမီရကုံလေးကိုပါပြည့်စုံနေပါလေ။အယံပိကံမောအတူနေပုဂ္ဂိုလ်တို့အားချမ်းသာစေလိုသောစိတ်ဖြင့်ဆောင်ရွက်ခြင်းခေါ်တဲ့ဤမေတ္တာကာယကံဒီလည်းသာရဏီရောတအောင်မိမိနဲ့ ပရိယာချင်းကိုဖြစ်စီတတ်သောတရားအောင်းမေ့ဖွယ်တရားပါပဲသုံးကြီးပေါ်လာပါပြီတာရဏိယတိကိုလည်းပေါ်လာပါပြီတိယကရဏောချစ်ခင်ကြည်ညိုခြင်းကိုပြုတတ်ဖြစ်စီတတ်သောတရားပါပဲကရုကရဏောလေးစားခြင်း ယူတည်ခြင်းလူသက်ခြင်းကိုပြုတတ်ဖြစ်စီတတ်သောတရားပါပဲ။ဒါကဒုတိယနဲ့တတိယအရေးကြီးပေါ်ပြတာပါ။အဲဒီအပြုမှုဟာမေတ္တာကာကံပါတဲ့အပြုမှုဟာတစ်ဖက်သားပုဂ္ဂိုလ်ကြီးဆွဲရသိကောင်းလား။တမင်ဆွဲတာကောင်းဆွဲနေဆွဲရသိကောင်းလား။ရှိရင်မသိကောင်းလား။ ။ဒါကြောင့်သင်္ဃာရသံဝတ္တိလို့ဒီလိုပြထားပါတယ်။တခါတခါမှလည်းပစ္စည်းပေးပြီးပေးရတယ်။လောကကူညီလို့ရှိရင်ကူညီရတယ်။ချစ်ဖွယ်ရာကိုယ်မူရာလေးလည်းပြရတယ်။အကျိုးစီးပွားလည်းလုံလာတယ်ဆိုတပည့်သားပုဂ္ဂိုလ်ရက်ွယ်မြတ်မောက်မှာကောင်းတဲ့အမူအရာလေးတွေကြားတယ်ဆိုတော့သက်သက်မှုရဲ့အကျိုးရှိမှလိုလားလို့ပေါ့ လိုလားတဲ့အနေနဲ့ရှင်းလဲရှင်းလာပါအတ္တသရိယဆိုတာဒီလိုပါရှင်းစည်းဝါကိုရှင်းရင်သူနဲ့ကိုယ်နဲ့လည်းပဲဓာတ်တူသဘောမျိုးထားတယ်ကိုယ်လည်းပဲဖြစ်ဖြစ်တာစိတ်အဲဒီခန္ဓာကိုယ်ရာလေးဟောမေတ္တာဘာသာစိတ်တယ်သူလည်းစိတ်တယ်ဆိုတာပေါ့ဒီဓာတ်တူသင်္ကတရား၄ပါးလည်းပဲဒီထဲမှာလိုက်ကျင်ပါတော့ပြီအလိုလိုရှိရပြီလားဖြစ်သွားပြီလားသင်္ကတရား၄ပါးနဲ့ရှင်းဥထားတဲ့ဟာ ရှင်းတဲ့ပြီဆိုလို့ရှိရင်ဥပါဒကွဲကြမှာမရှိပါဘူးတမျိုးကိုယ်တို့ပုံပေါ်လို့ကိုယ်ဓမ္မဆိုသူအတ္တမသူအတ္တမဆိုကိုယ်အတ္တမဆိုတာဒီလိုကြီးခုံလည်းရှိတော့ပါဘူးကြီးခုံလည်းပဲရှင်းတော့တာပါပဲဒီဝင်တရား၄ပါးဝင်သွားပြီဆိုလို့ရှိရင်ပဲတော့မှကြီးခုံမှုဖြစ်တော့ပါဘူးမကြီးခုံတော့ဘူးတွေးကြည့်နေပြီဆိုလို့ရှိရင်ငကိုယ်စိတ်သုံးကိုယ်စိတ်စတယ်ပါ လူတွေသာကွဲပြားဖြစ်တယ်တလုံးနဲ့တစီရဲ့ပဲတလုံးနဲ့တစီနဲ့ဖြစ်သွားတာပါပဲအဲ့ဒါဟာသာရဏိယကုံတိယကရဏဂရုကရဏတည်ပြလာတဲ့အတွက်ရရှိတဲ့အကျိုးတွေပါပဲသူကချမ်းသာစီလိုတဲ့အကျိုးစီးပွားလိုလားတဲ့ကိုယ်အကျိုးမူတဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကို ဆရာတစ်ပါးရောက်နေပြီမယ်လို့အတူနေမှုတဲ့ပုဂ္ဂိုလ်တွေကအမြဲသတိရနေလိမ့်မယ်။သူကုန်ကျေးဇူးတွေကိုလည်းပဲနေရောက်ကြပါဆိုလိုပဲတအောင်မိမိနေပေါ့လေ။မှတ်ရနေလိမ့်မယ်။အဲ့ဒါအမှန်ကောင်းတဲ့ပုံပါပဲ။အဲ့ဒါကိုမေတ္တာရှိရှိကိုမှုထင်ပြီးသူကုန်အောင်နေနေလေဆိုတာပါ။ မေတ္တာရှိတဲ့ကိုထိရှားပြပါအကြောင်းကဟန်ဆောင်ပြတာကိုထိရှားလို့ရှိရင်သူ့ကုန်ကျေးဇူးတွေလည်းပဲအမြဲမပြတ်ပါလေတတိယနေပဲဆိုလို့ရှိရင်မေတ္တာဆောင်ကြီးတော့ကိုယ်နဲ့ကြည့်ရပြီကဆောင်ရပေးလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်အနေနဲ့ပေါ့လေအခြားပုဂ္ဂိုလ်များကသူ့ကုန်ကို သင်ဆွဲမပြပါဘူးတရိယာနေပါလဲဆိုတာပါ၆ပါးကဒါမေတ္တာကာကအစိတ်ပိုင်းလေးတစ်ခုလည်းရှိသေးတယ်။ဒီလောက်အစိတ်ပိုင်းလေးတစ်ခုပြည့်စုံရင်လည်းအချင်းချင်းပေါင်းတဲ့တရားရဲ့အခါဘယ်လောက်ခရီးရောက်တယ်လဲဘယ်လောက်တကူရှိနေတယ်ဆိုတာပေါ့ဒီစဉ်းစားကြည့်ပေါ့။ မေတ္တာဝစီကလည်းပါပြီမေတ္တာမနောကလည်းပါပြီသတ်နိုင်တဲ့များကုသကြီးကိုဖေးစုဖို့လည်းပဲရှိပြီဒီချက်ကောင်းကောင်းလည်းအခြေခံကိုကြည့်ပြီးလာရင်ပြည့်စုံပြီးအတိလိမ္မာတွေလည်းပဲဖြစ်လာပြီဆိုလို့ရှိရင်တော့အတိုင်းထက်အောင်ပေါ်သာရိယကုန်ကြီးတည်ပြပြီးတော့ဒီရကရဏကုန်လည်းလည်းဖြစ်လာမယ်သူကရဏကုန်လည်းဖြစ်လာမယ်အဲ့ဒီအရေးကြီးတွေပြည့်စုံလာလို့ရှိရင်အချင်းချင်းသိရှိညီညွတ်မှုဆိုတာ တကယ်လာလို့နေဖို့မလိုပါဘူးအလိုလိုပဲသိသိရရမှာပါပဲအဲ့ဒီအချက်တွေကိုတော့နောက်နောက်လေးကြာမှတစ်ခုလေးတစ်ခုချင်းဝေဖန်ပိုက်ချပြီးတော့ရှင်းလင်းပြပြပါဒါနဲ့ပြကြကြအောင်